ပြောเสียအကျဉ်းချံစကားလေးဆက်လက်ပြီးတော့ပြောဖို့ပါပဲဒါပေမဲ့လို့ယောဂီများလည်းပဲသူတော်တော်များများရောက်လာကြတယ်လာရောက်အားထုတ်တဲ့ယောဂီများအတိတ်တည်မြင်ရပါလားအတိတ်တည်ဆိုတော့တရားနဲ့အခုမှရင်းပြရတယ်ဆိုတော့တရားထုတ်တဲ့နည်းတွေနာကြထားပြီမယ်လို့ကောင်းကောင်းမလုပ်တတ်ကောင်းကောင်းမပြောတတ်အဲ့ဒါလိုရှိနေပါလား ရှေကောင်းကောင်းမှတ်တတ်ပြီမယ်လို့ခုအထုတ်ပုံနဲ့တွေ့ပုံလေးတွေမပြောတတ်ပဲဖြစ်နေပါလား။ပြီးတော့အဲ့ဒီလိုအခက်ခဲလေးတွေနည်းနည်းရှိနေတော့အဲ့ဒီအခက်ခဲလေးတွေကျော်လွန်သွားအောင်တရားထုတ်တဲ့ယောဂီများအတွက်ခုအထုတ်ပုံတွေ့ပုံလေးတွေပေါ့လေ။လမ်းခင်းပေးတဲ့အနေနဲ့ဘုန်းကြီးနည်းနည်းစကားပြောချင်ပါသေးတယ်။ယောဂီများအတွက် အထုတ်သိမြင်လျှောက်ထားတဲ့ဤလမ်းခင်းစကားပေါ့တရားထုတ်တဲ့နေရာတော့ဘုန်းကြီးတို့ကြည်စွေဆရာတော်ဘုရားကြီးဟောကြားထားတဲ့အလုပ်ပေးတရားအဲ့ဒါအလုံးနာကြားပြီးပါပြီ။နာကြားပြီးတော့ကျင့်တိုင်းအာယုံကစပြီးတော့ရှုမှတ်ရကိုကျင့်ကြုတ်လေးတွေလည်းပဲကြည်စွေဆရာတော်ဘုရားကြီးကမိကြပါတယ် ပြီးတော့ဒေသနာနည်းနဲ့ဒွါ6ပါးမှာနာယုံ2ပါးပေါ်လိဖြစ်ပုံလေးမျက်စိကမြင်သွားတဲ့အခါမျက်စိနဲ့အဆင်းတဲ့ကယုတ်တရားမြင်တာသိတာလေးကနန္တရားဆိုတာဒါဒီခွဲသိပြီးတော့ပြသွားပါတယ်အဲဒီခိုက်တာမှာထင်ရှားတဲ့ယုတ်တရားနဲ့နန္တရားအမှန်တိုင်းသိရအောင်လို့မြင်ခိုက်မှာပြစ္ဆုတ်ပံကြကြမြင်တယ်လို့ရှုမှတ်တဲ့နည်းပါ မြတ်စွာအဲဆရာတော်ဘုရားကြီးကမိကြတော်မူပါလေထို့သူပဲကြားတဲ့ခိုက်တာမှာနားနဲ့အတန်ကယုတ်တရားကြားတာတိတာကနန္တရားအဲဒီယုတ်နဲ့နာဒီတရားနှစ်ပါးကိုသိဖို့ရကြားခိုက်မှာပြစ္ဆုတ်ပံကြားကြကြားတယ်လို့ရှုမှနီးပါပြပါလေထို့သူပဲနာနဲ့ခိုက်တာတရားသာစားပြီးတဲ့ခိုက်တာထိတွေ့ထိတွေ့တဲ့ခိုက်တာနဲ့ဒီကုသနာကြံစီတဲ့ခိုက်တာ ပြီးတော့အခြားခြားဝေမှုဆမ်းမှုတောက်မှုငဲမှုကြွမှုလမ်းမှုချမ်းမှုပေါ့ဒီလေးပွဲလေးတွေကအစမကြွမကြံရအောင်ဝိသုဒ္ဓမရှိကြတဲ့ယောဂီများတော်မှလွယ်လွယ်နဲ့ဒီနာလည်းရအောင်ဆိုပြီးတော့ကိုယ်တိုင်ရင်ဘာသာစကားနဲ့ပေါ့အရာသုံးစကားနဲ့မြင်ကြတော်မူခဲ့ပါတယ်ဒါပေမဲ့လို့တကယ်လက်တွေ့အထုတ်တဲ့အခါကျတော့ နည်းနည်းအခက်အခဲတွေရှိပါတယ်ပြီးတော့အထုတပြင်မယ်လို့ခုနစောစောပိုင်းကပြောခဲ့တဲ့အတိုင်းခုအထုပုံလေးကြီးမလျှောက်ကြတာဆရာသမားအချိန်နဲ့မလျှောက်တတ်တာလည်းပဲရှိတယ်ပြီးပေါင်းကျင်အချိန်နဲ့မလျှောက်တတ်တာရှိတယ်ငါကစကားနဲ့တဲ့ပုံကိုယ်ကြီးဆိုလို့ရှိရင်ပို့ပြီးတော့တော့မှသိုးပါတယ်။ဒါအဲ့လိုခက်ခဲမရှိအောင်ဆိုပြီးတော့ဘုန်းကြီးများသာသနာ့ရေးတာမှာတာဝန်ယူနေတဲ့ကောက ရောက်စအတုဇယောဂီပုဂ္ဂိုလ်များပင်နိုင်အာယုံကစပြီးတော့ခြေကားစပြီးတော့မှတ်ပုံလေးရထတင်တဲ့အနေနဲ့ဘုလို့ပြောရတာပင်နိုင်အာယုံရှုမှတ်ပုံပြီးတော့တိပုံပြီးတော့အခြားအခြားစေကုသုသာကြံစည်မှုတွေဖြစ်လာတဲ့အခါရှုမှတ်ပုံအသမှုဝေဒနာတွေဖြစ်ပုံဖြစ်လာတဲ့အခါရှုမှတ်ပုံညီမှုကြောင့်အသက်ရှိတဲ့သဘောမူရာတွေဖြစ်တိုင်းဖြစ်တိုင်းရှုမှတ်ပုံလေးပေါ့ ဒါလေးကြီးထပ်ထပ်ပြီးတော့ရွယ်ကူရဲ့နီးနဲ့ပြောရတယ်ဒါတော့မှတချို့နားမလဲဘူးကောင်းမလုပ်တတ်သေးရဖြစ်တယ်ဒီတော့အဲ့ဒီအစီအစဉ်လေးကိုတော့ဆောင်းမှုကလေးတွေလှုပ်ထားပြီးတော့လွယ်လွယ်ကူကူပေါ့လေမှတ်သားနိုင်အောင်စီစဉ်မှပဲဆိုပြီးတော့အကြကြီးလာပိုင်းကတော့ဘုရားဆောင်းမှုကလေးတွေလှုပ်ထားပါတယ်အဲ့ဒီဆောင်းမှုကလေးတွေကိုမှတ်သားထားဖို့နားရည်ကြည့်တယ် ဆောင်မှုကောင်းစဉ်ကတော့ယောဂီများအတွက်တရားရှုမှတ်သိမြင်လျှောက်ထားနည်းလန့်ခင်းစကစုလို့အဲဒီလိုကောင်းစဉ်နဲ့အဲဝင်ပေးထားပါလေ။လက်သမားပထမဆောင်ဖို့ကတော့ပင်တိုင်အာယုရှုမှတ်တုံဒီပုံပြောနိုင်စေတဲ့ပင်တိုင်ဆိုတာပင်မပါပဲ။ ခြားခြားအာယုံထုမပေါ်လို့ရှိရင်ထိုင်နေတဲ့အခါဝမ်းပိုက်ကအောက်မှုပင်မှုဒါပင်တိုင်းသို့မဟုတ်ပင်မအာယုံပဲမြေရန်စိတ်ရဲ့ခြိတိုင်းတစ်ဖွဲပေါ့လေစားပြီးတော့ရှုမှတ်နှလုံးသွင်းရတဲ့အာယုံဒါပင်တိုင်းအာယုံသို့မဟုတ်ပင်မအာယုံလို့ဆိုပါတယ်အဲ့ဒီပင်မအာယုံရှုမှတ်တုံးနဲ့ရှုမှတ်တုံးဆိုတာကရှုပုံပါပဲဟိုကပုံနဲ့လွဲသွားအောင်ဆိုပြီးတော့တုံလို့ဒီမှာထည့်ထားတယ် နှိမ့်တုံမြင့်တုံဆိုတဲ့သကစုမှာပေါ့လေဗျတုံဆိုတဲ့ဟာနဲ့တူတူပါပဲပင်တိုင်းအာယုရှုမှတ်တုံသိဖို့ပြောနိုင်သေးတဲ့သူထိုင်းနေတဲ့အခါမှာဝမ်းပိုက်ကရှုတိုင်းဆိုင်တိုင်းဖောက်မှုပင်မှုဖောက်မှုကဒါပင်တိုင်းပင်မအာယုပင်မှုကလည်းပဲပင်တိုင်းပင်မအာယုပဲအဲ့တော့ ဖောက်မှုတွေပေါ်လာတဲ့အခါမှာရေးရကလေးဖောက်စကားစပြီးတော့ဖောင်းဆုံးသွားတဲ့အထိဘယ်လိုရှုမှတ်တယ်ဆိုတာပေါ့လေဒါလေးပြောပြဖို့အရေးကြီးပါတယ်အသက်ရှုသွင်းလိုက်တာနဲ့သူကရေးရကလေးဖောက်စကားပြုပါပြီယူနေတော့လည်းပဲဟိုကဆက်ဖောင်းနေလျက်ပါပဲဒီကရှုဆုံးသွားတာနဲ့ဟိုကလည်းပဲဖောင်းလဲဆုံးသွားတာပဲဖောင်းမှုခေါ်တဲ့တောင်းတင်းလှုပ်ရှားတဲ့သဘောဟာရှုမှု လေဝင်သွားမှုနဲ့ဆက်ဆက်ပြီးတော့ဖြစ်နေပါတယ်အဲ့တော့ရှုမှုမရှိဘူးဆိုလို့ရှိရင်ဖောင်းမှုကလည်းမရှိနိုင်ဘူးရှုမှုစလာလို့ရှိရင်ဖောင်းမှုကလည်းစပြီရှုနေရင်သူကလည်းပဲဖောင်းနေပြီအရှုဆုံးသွားရင်သူလည်းပဲဖောင်းမှုဆုံးသွားပြီဒါဟောင်းတယ်လို့မှတ်တဲ့အခါမှာသဗ္ဗကယပฏิတံဝေဒီတကိုယ်လုံးကိုခြုံပြီးတော့ခံစားသိရှိမှု ရှိရတယ်အလေးလောက်ရတယ်ဆိုတော့ကျန်ကညာမှာပြထားပါတယ်တတကုလုံးဆိုတာကအလုံးကိုအသွင်ကိုယုတ်ကြီးကိုပြောတာမဟုတ်ပါဘူးအခုရှုခိုက်ခဏမှာရည်ကလေးဖောင်းစားကစားပြီးတော့ဖောင်းဆုံးသွားတဲ့ဒီတောင်တင်းလှုပ်ရှားတဲ့ရုပ်အစစ်စင်အဆက်ဆက်တွေဒီကုနဲ့ဒီကုဆက်ဆက်ပြီးတော့ဖြစ်သွားတာလေဒါရုပ်အလုံးအဲ့ဒါကိုပြောတာပါအဲ့ဒါကိုဒီကုလုံးပြောတာတပ္ပကာယဆိုတာတပ္ပအလုံးစုံတော့ကာယရုပ်အပေါင်း အလုံးစုံသောရုပ်ပေါက်ရုပ်အလုံးရုပ်အလုံးဆိုတော့ကျန်ကများမှာဖွင့်ပြထားတာကသဗ္ဗအယအာရိမစ္စပရိယောတာနာလို့ဆိုထားတယ်အာရိဆိုတာကအစကိုပြောတာမစ္စဆိုတာကအလယ်ပိုင်းကိုပြောတာပရိယောတာနာဆိုတာအဆုံးပိုင်းကိုပြောတာအစအလယ်ဆုံးသုံးပိုင်းလုံးကိုဒါသဗ္ဗကုန်ပြီတဲ့သုံးပြီတဲ့နောက်ပြောတာဒါတော့ ဟောင်းရုပ်တစ်ခုလုံးမှာအလုံးပိုင်းလိုက်မယ်ဆိုလို့ရှိရင်သူကအစရောအလယ်ရောအဆုံးရောသုံးပိုင်းရှိပါတယ်အဲ့တော့အဲ့ဒီသုံးပိုင်းလုံးကိုသဗ္ဗကယပฏิဝါပฏิတာဝေကြီးတကူလုံးကိုခြုံပြီးတော့ငုံပြီးတော့သိရှိလာနားလည်တဲ့အလေးရှိရမယ်နားလည်တဲ့အလေးလောက်ရမယ်ဆိုမြတ်စွာဘုရားကပြထားတာဒါဖောင်းတယ်လို့မှတ်ရင်ရိပ်ရိပ်ကလေးဖောင်းစကားစပြီးတော့ ဒီကစိတ်ကလေးနဲ့၆မိနစ်သားဖြစ်သွားစိတ်ကလေးရောက်သွားရမယ်စိတ်ကလေးထိရောက်သွားရမယ်ဒီနဲ့ဖောင်းနေတော့လည်းပဲဒီကသူ့ဆိုင်ပြီးတော့ကတ်လိုက်သွားရမယ်ဖောင်းဆုံးတာနဲ့ပဲဒီကရှုမှတ်တဲ့ဟာနဲ့ဝင်ကြတဲ့ခါတည်းဆုံးတတ်တယ်လို့ဖြစ်သွားရမယ်အစာပိုင်းမှာတော့ဖောင်းရုပ်ရဲ့စလည်းဆုံးသုံးပိုင်းလုံးတော့မထင်တော့မထင်သေးဘူးပေါ့လေသို့တော့ထင်နိုင်အောင်မြင်နိုင်အောင်အထူးကြောင့်ညဆိုင်ဖို့တိုက်တွန်းရတာပါ လို့အထုတ္တယောဂီပုဂ္ဂိုလ်မထင်နိုင်သေးတဲ့ဟာကိုကမ္မထဆရာများကဘာဖြစ်လို့ဇွတ်အတင်းခိုင်းနေရသလဲလို့လူမေးကြရှိပါတယ်။မဖြစ်နိုင်တဲ့ကိစ္စကိုဇွတ်အတင်းခိုင်းလို့ရှိရင်အကျိုးရှိနိုင်မှာမလားမေးကြရှိပါတယ်။ဒါကပရိယတမျိုးနဲ့လုပ်ရတာပါ။တကယ်လို့ဤသမျှပဲလိုက်ပါလို့ခက်ရော်ရော်ခက်လျှော့လျှော့ခက်ပြော့ပြော့ဒီလိုညွှန်ကြားထားရင်ယောဂီကခက်ပေါ်ပေါ်ပဲလုပ်နိုင်လုပ်မယ်။ခက်ပေါ်ပေါ်ဆိုလို့ရှိရင်ဒီလိုပဲတရားသာ အဲပြီးသွားတဲ့အထိသတ်မှတ်ထားတဲ့ရဲ့ကုံဆုံးသွားတဲ့အထိဒီလိုခက်ကြော့ကြော့ခက်ပြော့ပြော့နေပဲပြီးသွားပြီးတော့တရားပြည့်စုံမှာမဟုတ်ဘူးဒါတော့တင်းတင်းရင်ရင်တရုတ်တသေးနဲ့သူးဆိုင်မှုရှိပါစေဆိုတဲ့အနေထားပြီးတော့ဟိုဒူးလောက်ကျင်မှရင်လောက်ကျဆိုတာမျိုးလို့ပေါ့လေကျိုးကျိုးတင်းတင်းလေးနဲ့တိုက်တဲ့တွန်းတွန်းလေးလုပ်ထားရတာပါဒါမှလည်းပဲအပြည့်အဝဓမ္မစိတ်သူးဆိုင်ချထားပြီးတော့ဖောက်တဲ့အခိုက်အတန့်မှာ ဒီပေါ်မှာစိတ်သူစည်းမှုအပြည့်အဝရနိုင်ပါတယ်။နောက်ကိလေသာရသွားတဲ့အခါဒါတော့မှတ်တဲ့အခါမှာတော့အစာရောအလယ်ရောအဆုံးရောသုံးပိုင်းလုံးထိတ်တိုက်အကုန်လုံးခြုံမိငုံမိအောင်လို့ဒီလိုသဘောထားပြီးတော့မှတ်ရပါတယ်။နောက်တော့ရလာတတ်ပါတယ်။ဒါတော့အတုဒ္ဒယောဂီပုဂ္ဂိုလ်ဖောင်းတယ်လို့မှတ်လို့ရှိရင်ရရကလေးဖောင်းစားကစားပြီးတော့ဖောင်းဆုံးသွားတဲ့အထိဒီလိုမှတ်ပုံလေးတွေပေါ့လေ။ ဒါလေးတွေပြောပြရတယ်မှတ်နိုင်သလားမမှတ်နိုင်ဘူးလားအာယုန်နဲ့မစိနဲ့ထိတ်တိုက်တွေ့သလားမတွေ့ဘူးလားအကုန်လုံးချုံမိငုံမိတဲ့ဒီအပြည့်ကမှတ်နိုင်သလားမှတ်နိုင်ဘူးလားဒါပြောပြရပါတယ်မှတ်နိုင်တယ်ဆိုရင်ဘာကိုမြင်လိုက်တယ်ဘာကိုတွေ့လိုက်တယ်ဘာမြင်လိုက်ဘာတွေ့လိုက်တယ်ဆိုတာသူ့ဆိုင်ပြီးတော့ရှိရတဲ့အာယုံအခြားဟာတွေဒါတွေသိကူမဟုတ်ပါဘူးဘာတွေမြင်နေညာတွေမြင်နေဒါမလို့ပါဘူးသူ့ဆိုင်ပြီးတော့ရှိရတဲ့အာယုံကိုကပြောတတ်ဖို့ဒါအရေးကြီးပါတယ် ဖောင်းလာလေးကဘာလဲဆိုတာပြောနိုင်ရမယ်တရားဝတ္ထုတစ်ခုကိုကြည်စမ်းပါဒါဘာလဲပြောစမ်းပါအဲ့တော့ကြည့်လို့ရှိရင်မြင်တာပဲမြင်လို့ရှိရင်လည်းပဲဒါပါပဲဆိုတာပြောနိုင်တယ်ပြောပြောနိုင်ရမယ်လေပြောနိုင်တဲ့အလေးလုပ်ရမယ်အဲ့တော့မကြည့်ရင်တော့မမြင်ဘူးပေါ့မမြင်လို့ရှိရင်ဒါမပြောတတ်ဘူးပေါ့ကြည့်ဆိုတာလည်းပဲတမန်ကဆံကစက်တဲ့ပြည့်ပုဗ္ဗဆဆဒီလိုကြည့်လို့မဖြစ်ပါဘူး စူးစူးဆိုင်ဆိုင်နဲ့ကပ်ပြီးတော့ကြည့်မှဒါမှမြင်နိုင်ပါတယ်မြင်မှလည်းပဲဘာပဲဆိုတာပြောနိုင်ပါတယ်ဥဒမဖောင်းတယ်လို့ရှုတယ်ဆိုတာတတိပညာနဲ့စိုက်ပြီးတော့သိသွားအောင်နှလုံးသွင်းတဲ့သဘောပဲတရားသုံးစကားနဲ့ပြောလို့ရှိရင်ကြည်ခိုင်းတာပဲမျက်စိနဲ့ကြည်ခိုင်းတာတော့မဟုတ်သိနဲ့ကြည်ခိုင်းတာနားပဲဒါတော့အယောက်တုတစ်ခုကိုဘာပဲလို့ပြောနိုင်ရဲ့အတွက်ဒီမှာနှစ်ပိုင်းရှိတယ်ကြည်တာကတစ်ပိုင်းနဲ့မြင်တာကတစ်ပိုင်းနှစ်ပိုင်းရှိတယ် အဲ့ဒီနှစ်ပိုက်ပြည့်စုံမှဘာပဲလို့ပြောနိုင်ပါတယ်သူလည်းပဲဖောင်းတယ်လို့ရှုတာကကြည်ခိုင်းတာပဲကြည်ခိုင်းတာပဲကြည်ခိုင်းတယ်နောက်ဘာမြင်တယ်လဲဖောင်းတာလေးကဘာလဲမြင်တဲ့အပိုင်းပြောရမယ်သိတဲ့အပိုင်းပြောရမယ်လို့ရှုတော့ရှုပြီးတော့မြင်တဲ့အပိုင်းမပြောဘဲနဲ့တောင်ပြောမြောက်ပြောပေါ်နေအဲ့ဒါလေးရှောက်ပြောလို့ရှိဒါသဘောမကျဘူးတပင်တိုင်းပင်မအာယုံကင်ပြီးတော့မှတ်ပါလေခင်နဲ့အဲ့ဒီပင်တိုင်းပင်မအာယုံရဲ့အခြေအနေကိုမှ သူ့ထေကိုနဲ့အတူပေါ့လေမပြောနိုင်ဘူးဆိုလို့ရှိရင်ဒါဘုန်းကြီးတို့တရားလောက်ရတဲ့လောကအတိပ္ပယ်မရှိဘူးဒီတော့တည်နဲ့တည်ကြအောင်အတိပ္ပယ်လည်းရှိအောင်ဆိုပြီးတော့ဘုန်းကြီးကဓမ္မအေးယောဂီများအတွက်ကိုအထုတ်တွေ့ရှိပုံလျှောက်ထားတဲ့ဤလန့်ခင့်စကစုအနေနဲ့ဘုန်းကြီးကဓမ္မပြောရပါတယ်ဥဒ္ဓမာဟောင်းတယ်လို့ရှုလိုက်တော့ ဖောင်းစားကစားပြီးတော့ဖောင်းဆုံးသွားတဲ့အထိကတ်လိုက်နိုင်သလားမလိုက်နိုင်ဘူးလားဆိုတော့မေးတယ်မေးကုန်ကိုကိုကဖြေနေရမယ်လိုက်နိုင်လိုက်နိုင်တော့မလိုက်နိုင်မလိုက်နိုင်ဘူးပေါ့သူလိုက်နိုင်တဲ့ဆိုရင်ဘာမြင်တယ်လဲဝါပဲကိုမြင်တာလားဖောင်းတဲ့ဟန်အမှုရာကိုမြင်တာလားသို့မဟုတ်တောက်မှုတင်းမှုလှုပ်မှုရွေးချယ်မှုတခုခုကိုမြင်တာလားဒါပြောနိုင်ရမယ်ဘွေတို့ရုပ်ပိုင်းဆိုင်ရာမှာဆိုလို့ရှိရင်ဘွေတို့ကလက်တွေ့နေတာမှာ ပြောရလို့ရှိရင်တော့၃ပိုင်းရှိတယ်၃ပိုင်းကအသွင်ရုပ်ကဟန်ရုပ်ရသဘောရုပ်ပဲဆိုတာ၃မျိုးရှိတယ်အသွင်ရုပ်ဆိုတာကဝမ်းမိုက်စိုက်ထားတာဝမ်းမိုက်စိုက်ထားတော့တာမန်ဆိုလို့ရှိရင်တော့ဝမ်းမိုက်ပုံကြီးအသွင်ကြီးဒါပဲဖြစ်နေအဲဒီဝမ်းမိုက်ပုံကြီးကဒါအသွင်ရုပ်ခေါ်တယ်ဒီကိုယ်လုံးကလည်းအသွင်ရုပ်ပါပဲအဲဒီဒီကိုယ်လုံးရဲ့အစိတ်အပိုင်းပေါ့ဒီဝမ်းမိုက်ကဒါအသွင်ရုပ်ခေါ်တယ်ပုံတန်ထန်လို့လည်းဒီလိုလည်းခေါ်ပါတယ် ပြီးတော့ဟန်ရုပ်ဆိုတဲ့ဟာကဝမ်းပိုက်အနေထားဘယ်လိုနေသလိုရှက်နေသလားဟောင်းနေသလားပိန်နေသလားဟောင်းနေသလားသူဟန်ကြည့်ရတယ်ကျူသွင်းလိုက်လို့ရှိရင်ဝမ်းပိုက်ကဖောင်းတယ်ဖောင်းတဲ့ဟန်လေးဖြစ်လာတယ်ရှက်လိုက်လို့ရှိရင်ဝမ်းပိုက်ကပိန်ချက်တော့တယ်ဟန်လေးရှိတယ်တော့သာပြောပြောလို့ရှိရင်တော့ဒါအာကာရခေါ်တယ်အာကာရဆိုတာချင်းရချင်းရဆိုတာခြေနေအခြေအနေဆိုတာဟန်ပန်အမှုရနာပဲဥပမာပြလက်အနေထားဘယ်လိုနေသလဲဆုပ်နေသလားဆန့်နေသလားနာပါ ထိုင်နေသလားရနေသလားอืมသွားနေသလားအဲ့ရပေါ်လဲလျောက်နေသလားစသည်ပေါ့လေဟန်ပါအမူအရာလေးတွေဒါလေးတွေရှိတယ်အခုတည်းမှာဝါဘက်ကဖောင်းနဲ့ဟန်လားဘိနဲ့ဟန်လားအသေးချာစိုက်ကြည့်လို့ရှိရင်သဘောရုပ်ကိုမမြင်ခင်တော့ယံခါအသွင်ဝမ်းပိုက်ကြီးကိုမြင်နိုင်တယ်မြင်တတ်ပါတယ်ယံခါဟန်အမူအရာပေါ့လေဖောင်းနဲ့ဟန်အမူအရာမြင်နိုင်တယ်အဲ့တော့ အတွင်းနဲ့ဟာအမှုရမြင်တာကတော့ဒါညာမဟုတ်ပါဘူးညာမဟုတ်သေးဘူးအဲ့ဒီအတွင်းနဲ့ဟာအမှုရကိုဖောက်ပြီးတော့ဘုဘက်ကြော်ပြီးတော့အဲ့ဒီခိုက်တာမှာဖောက်တဲ့ခိုက်တာမှာထင်ရှားနေတယ်တောင်းမှုတင်းမှုလှုပ်မှုရေချမှုအဲ့ဒါကိုမြင်သွားရမှာအဲ့ဒါသဘောယုတ်အခုတည်းမှာဖောင်းခိုက်ခဏမှာဖောင်းတယ်လို့ရှုခိုင်းတာဟာဖောင်းတာလေးကဘာလဲလို့ကြည့်ခိုင်းတာပဲဝမ်ပိုက်ပဲလားဖောင်းဟန်တက်တက်ဖောင်းဟန်မြတာပဲလား သို့မဟုတ်ဟောက်တဲ့ခိုက်တာမှာခုနဘာသဘောလဲတောင်းတာလားတင်းတာလားလှုပ်တာလားရွေ့ချတာလားဒါကိုပြောနေရမယ်အဲ့ဒီသဘောကိုသိသိချာချာရှုလို့ရှိရင်မြင်နိုင်တယ်သူတို့ပြောတဲ့အခါမှာတော့အထင်နဲ့တော့မပြောရဘူးလေအမြင်နဲ့ပြောရမှာပေါ့အထင်နဲ့ပြောတဲ့ဟာကိုယ်ပိုင်ညာမဟုတ်ဘူးကိုယ်တိုင်ကြည့်ပြီးတော့ကိုယ်တိုင်မြင်ပြီးတော့ပြောတဲ့ဟာမှာဒါမှကိုယ်ပိုင်ညာခေါ်တယ်ဆိုကြပါစို့ကုဓမယောဂီများဒါကြည့်ပါဆိုလို့ရှိရင်ဘာမြင်တယ်လဲဆိုဘယ်လိုဖြစ်မလဲဖောင်တိန်လို့ဖြစ်မှာပဲမဟုတ်လားမလား ဖောင်းနေလုံးရဖြေရမှာပဲဘာဖြစ်လို့ဖောင်းနေလို့ဖြေနိုင်တယ်လဲဘာလို့ဖောင်းနေလို့ဖြေနိုင်တယ်လဲဖောင်းတဲ့ကိုမြင်လို့ပေါ့ဘာဖြစ်လို့မြင်တယ်လဲကြည့်လို့ပေါ့ဒီကဒါကြည်စားမှဆိုတော့ကြည့်တော့ကြည့်တော့ဓမ္မမြင်သွားတယ်လုံးချင်းပထမသူ့တဘာဝအထည်ကိုမြင်သွားတယ်။ဒေချာဆက်ကြည့်လို့ရှိရင်ဒီပေါင်းနေရသူသူရဲ့အယောင်ပဲလုံနေတယ်ငွေရောင်လားရွှေရောင်လားသုံးမအဖြူလားအဝါလားအနီလားစသည်ပေါ့ကွဲလာတယ်သူရဲ့အချင်းရလေးတွေ။အဲ့တော့သူ့အထည်ကိုနဲ့သူ့တဘာဝတက်ပေါ်လာတယ် သူ့အထယ်ကုန်နဲ့သူ့အချင်းရဒါလည်းပေါ်လာတယ်ဒီစိုက်စိုက်ကြည့်လို့ရှိရင်အဲ့တော့ကြည်သာကြည့်ပြီးတော့မြင်မှုဆိုလို့ရှိရင်သဘာဝမကျဘူးနားလားဒါတော့ကြည်လက်ကြည်တတ်အောင်ပြောလဲပြောတတ်အောင်ဆိုပြီးတော့ခွန်ကြီးကဒီကလေးတွေဒီမှာလှုပ်ထားတယ်လန့်ခင်စကားလေးတွေဒီမှာလှုပ်ထားပါတယ်အဲ့တော့ဘောင်းတဲ့ခိုက်တာမှာသူပင်တိုင်းအာယုံသူ့ဆိုင်ပြီးတော့လိုက်လို့မှတ်နိုင်သလားမှတ်နိုင်ဘူးလားမသိတယ်လေလို့ပြောရတယ်လို့ထို့အတူပဲပိန်တဲ့ခိုက်တာမှာလည်းပဲ ရိပ်ရိပ်ကလေးပိန်စက်ကစပြီးတော့ပိန်ဆုံးသွားတဲ့အထိဒီကရှိုက်လိုက်တာနဲ့သို့မဟုတ်လေထုတ်လိုက်တာနဲ့နည်းနည်းလေးလေထုတ်လိုက်လို့ရှိရင်ဝမ်းဘက်ကပိန်စပြုပြီးလေဆက်ထုတ်နေလို့ရှိရင်ဝမ်းဘက်ကလိုက်ပြီးတော့ပိန်နေတယ်ဒီကလေအထုတ်လဲဆုံးလဲဆုံးရောပိန်မှုလဲဆုံးလဲဆုံးရောဒီတော့ပိန်မှုခေါ်တဲ့ရော့ပြီးတော့ငြိမ်ကျသွားတဲ့သဘောဟာရှိုက်မှုသို့မဟုတ်လေထုတ်မှုနဲ့ဆက်ဆက်နေတယ်နားပဲလေစားထုတ်တာနဲ့ဒီကပိန်ပြီးထုတ်နေရင်ဟိုကလိုက်ပိန်လိုက်နေပြီထုတ်သုံးတာနဲ့ဒီက ပိန်နဲ့ဆုံးတော့ဒါတော့ပိန်တယ်လို့မှတ်တဲ့အခါမှာရိပ်ရိပ်ကလေးပိန်စားရစားပြီးတော့ပိန်ဆုံးတဲ့ဒီသူ့ဆိုင်ပြီးတော့လိုက်နိုင်သလားမလိုက်နိုင်ဘူးလားလက်ဖြည့်နိုင်ရမယ်ဒါပင်တိုင်းအာယုံပင်မအာယုံပင်မှုကဒါပင်တယ်ပင်မအာယုံရှုမှတ်တုံးနဲ့ရှုမှတ်တုံးဆိုတာကလိုက်နိုင်လားမလိုက်နိုင်ဘူးလားဒီပေါ်ရောက်သလားမရောက်ဘူးလားဒါပြောနိုင်ရမယ်ရောက်ရင်ဘာသဘောသိလဲဘာအထက်ကိုသိလဲခုနဝမ်ပိုက်ကိုပဲသိတာလားအသွင်ကြီးကိုသိတာလားပိန့်ဟန်အချင်းရာကိုသိတာလားဘာသဘောလဲ ရော့သွားသလားငြိမ်သွားသလားရွေ့သွားသလားတောင့်သလားတင်းသလားလှုပ်သလားဒါဖြစ်နေရမယ်တူတူအဲ့ဒါဇာတိရေးကြည့်ပါလေအထို့အတူပဲခုနစင်းရလျှောက်တဲ့ခါမှလည်းပဲခြေောက်စိတ်ဆိုင်ပြီးတော့လှမ်းနေမှတ်တဲ့သုံးမုတ်ညာလှမ်းနေမှတ်တဲ့ဘယ်လှမ်းနေမှတ်တဲ့သုံးမုတ်ကြွတယ်မှတ်တဲ့လှမ်းနေမှတ်တဲ့ချတယ်မှတ်တဲ့ကြွရေးရေးကလေးကြွစားစားပြီးတော့ကြွဆုံးသွားတဲ့အထိသူ့ဆိုင်ပြီးတော့ကတ်လိုက်နေလားမလိုက်နိုင်ဘူးလားလိုက်နိုင်ပါမြင်တယ်ဘာမြင်တယ်ကြွတဲ့ခဏခြေောက်ကိုမြင်တာလားကြွဟန်ကိုမြင်တာလား သို့မဟုတ်သဘောတစ်ခုပေါ့လေပေါ့တဲသွားသလားလေးသွားသလားတောက်သွားသလားတင်းသွားသလားတွန်းတွန်းပြီးတော့တခါတည်းဘယ်လိုဖြစ်သွားသလဲဆိုတာဒါပြောနိုင်ရမယ်ပြီးတော့အသွင်ယုတ်ခံယုတ်သဘောယုတ်ဆိုတာပေါ့လေအဲ့ဒီသုံးယုတ်တွေကတစ်ခုခုကိုဒီမှာပြောနိုင်ရမယ်ပြောနိုင်အောင်လည်းပဲတရားစုစက်ရမယ်ဖြည့်ပေးနိုင်ရမယ်လမ်းတယ်လို့မှလို့ရှိရင်တန်းစကားစားပြီးတော့နှမ်းဆုံးလျောက်စုစိုက်ပြီးတော့ကတ်လိုက်နိုင်မလိုက်နိုင်လိုက်နိုင်ရင်ဘာသဘောတည်တယ်ဒီပေါ်မှာစိတ်ကလေးကြလို့ရှိပါသေးတယ်ခြေောက်ကြီးကိုလှမ်းသွားတယ်ခြေောက်ကြီးကိုတည်တာလား လှမ်းဟန်ကိုပဲသိတာလားသမုတ်လှမ်းတဲ့ခိုက်တာမှာဘာသဘောသိတယ်နောက်ကနေတွန်းလိုက်သလိုလားရှိကနေဆွဲယူသွားသလိုလားဘာလဲပြောနေရမယ်ချတယ်လို့မှတ်တဲ့အခါမှာလည်းရိတ်ကလေးချစားကစားပြီးတော့မှတ်ထားတဲ့ခြေတော့ရိတ်ကလေးချစားစားပြီးတော့တောက်လျှောက်တစ်ခါတည်းသူးဆိုင်ပြီးတော့ကျင်ရဘောသုံးမို့မြေကြီးပေါ်တည်မိတဲ့အထိရက်မိတဲ့အထိသူးဆိုင်ပြီးကတ်လိုက်ရမယ်အဲ့ဒါလိုကတ်လိုက်တဲ့အခါမှာကတ်ပြီးတော့တောက်လျှောက်အစကအဆုံးအထိနိုင်နိုင်သလားမနိုင်နိုင်ဘူးလားပြောနိုင်ရမယ် လိုက်နိုင်တယ်ဆိုရင်ဒီပေါ်မှာစိတ်ကြရောက်ပြီကြရောက်ရင်ဘာသိတယ်လဲခြေတော်ကြီးကိုတီးသွားတာလားချက်ဟန်ကိုတီးတာလားသို့မဟုတ်ဤကလေးလေးကလေးပေါ့ကလေးတောင်းကလေးတင်းကလေးတခုတီးသွားတာလားဒါပြောနေရမယ်အဲ့ဒါကိုဘုန်းကြီးကလမ်းခင်ပေးတာ။ယောဂီများအတွက်ရှုမှတ်သိမြင်ပုံလျှောက်ထားနည်းလမ်းခင်စကားစုဆိုတာအဲ့ဒါလေးဒါလေးတွေရေးကြည့်ပါလေ။ဒါလို့ပြောလို့ရှိရင်တော့ဉာဏ်ရှိတဲ့ပုဂ္ဂိုလ်နားလည်ပါပြီ။ဒါပေမဲ့လို့ တချို့အချက်ကလေးတွေကပုံမလင်းလင်းပေါ်လျောင်မပြောဘူးဆိုလို့ရှိရင်လည်းပဲနားမလည်တာလည်းရှိပါသေးတယ်အခြားခြားကွေးမှုဆမ်းမှုစောင်းမှုငဲမှုထိုင်မှုထားမှုစသည်ပေါ့လေအဲ့ဒီအမူအရာတွေမှတ်တဲ့အခါမျိုးမှာလည်းပဲပေါ်လာတဲ့ရရှုလိုက်တဲ့အဝင်ခွင့်ရဖြစ်မဖြစ်ရှုွက်ပေါ်မှာစိတ်ရောက်မရောက်ရောက်ရင်ဘာသဘောတည်လဲပြောနိုင်ရမယ်ဒါသိအရေးကြီးပါတယ်အဲ့တော့ဓမ္မပင်တိုင်းအာရုံကစပြီးတော့ပေါ့လေပြောတတ်ဖို့ ထိုင်နေတဲ့အခါမှာဝမ်းပဲစိတ်ဆိုင်ပြီးတော့ဖုံးပြီးဝတ်ဆိုင်ပြီးတော့ကြိုက်ပြောနိုင်တာအရေးကြီးတယ်။ဟောင်းနာပိနာလောက်သာပြောပြီးတော့တိပိဟာတွေလျှောက်ပြီးတော့ပြောလို့ရှိရင်တဘာဝမကြဘူး။များဖြင့်ဘုန်းကြီးတို့မှနားထောင်ကြည့်တယ်။ဟောင်းနာပိနာမှတ်နေတဲ့ဖြင့်ဟောင်းနာပိနာမှတ်ရင်ဟိုးလျှောက်ပြီးတော့ဆက်ကုန်ပြီးတော့ဗာရင်းညာတွေကုန်လို့အဲ့တော့လူရင်းကိုကြိုက်ပြီးတော့ချက်ကြကြတိတိချာချာပြောရမယ်သာ။ဒါကိုသိအရေးမထားတယ်လို့ဖြေပြီးတော့တိပိညာတွေလျှောက်ပြီးတော့ပြောတော့တဘာဝမကြဘူးလို့ဘုန်းကြီးများဒီတိုင်းတွေးဆနေပါတယ်။ တော့သဘာဝကြကြအခြေကစားပြီးတော့လုတ်တတ်၊ကြင်တတ်၊ပြောတတ်ဆိုတတ်အောင်ပေါ့လေမင်းကဒီမှာလန့်ခင်းစကားလေးဒီမှာစီရောလေးသမုတ်လေးတွေစီထားပါတယ်ကဲဒါလေးဆိုရမယ်မြင်တိုင်းအာယုံရှုမှတ်တုံပြဘုံပြောနိုင်စေမြင်တိုင်းအာယုံရှုမှတ်တုံပြဘုံပြောနိုင်စေမြင်တိုင်းအာယုံ ရှုမှတ်တုံဤဘုံပြောနိုင်စေသို့နားလည်ပြီနော်အဲ့တော့ပင်တိုင်းအာယုန်နဲ့ဆက်စားပြီးတော့နည်းနည်းပုံမှန်လင်းလင်းလေးအဲချက်ပြီးတော့ပြောမှလည်းပဲနားလည်နေလောက်တယ် ဝိရောဂုတရားအထုတ်တဲ့အခါမှာယောဂီတိုင်းနားလည်ထားတတ်တာကဒီလက္ခဏာ၃ချက်ကိုလည်းပဲနားလည်ထားတတ်ပါတယ်လက္ခဏာဆိုတာကအမှတ်သားပါပဲမှတ်သားအဲဒီလက္ခဏာ၃ချက်ကဘာလဲလို့ဆိုတော့၁သဘာဝလက္ခဏာ၂သင်္ကတလက္ခဏာနဲ့၃သမညလက္ခဏာဒီ၃မျိုးနားလည်ရမယ်သဘာဝလက္ခဏာသင်္ခတလက္ခဏာသမညလက္ခဏာ အဲ့ဒီသုံးမျိုးတွေကသဘာဝလက္ခဏာဆိုတာကယုတ်နံရဲ့ထဲကိုတိတထူးကြတဲ့သဘောတရားလေးကိုသဘာဝလက္ခဏာလို့ခေါ်တယ်။သိကြပါစို့။ဘုန်းကြီးတို့အခုကိုစမ်းကြည့်တဲ့အခါမှာတဏှာစမ်းကြည့်တဲ့အခါပေါ့လေ။တရိုးပေါ်စမ်းမိရင်မာကျောတဲ့သဘောတွေ့ရတယ်။အသားကျောပေါ်စမ်းမိလို့ရှိရင်ပြော့ဤနိညာတဲ့သဘောတွေ့ရတယ်။အဲတော့မာကျောတဲ့သဘောနဲ့ပြော့ဤတဲ့သဘော ဗမာလိုပြောရင်တော့မာကျော်တာပြောရတာဒါပါပဲအရင်စာသုံးနဲ့ပြောလို့ရှိရင်သူပထဝီဓာတ်လို့ခေါ်တယ်ဗမာလိုကတော့မြေဓာတ်ပေါ့ဗမာသက်သက်ဆိုလို့ရှိရင်ခက်မှာကြမ်းတမ်းတဲ့သဘောပေါ့ဒါပေါ့လက်တွေ့နေတာပဲလက်တွေ့စမ်းကြည့်ဝဓမ္မရုပ်ပေါ်စမ်းကြည့်မာကျော်တဲ့သဘောအသားကျော်တွေစမ်းကြည့်ပြောရင်းညံ့တဲ့သဘောဒါတွေ့နေတာအဲ့တော့မာကျော်ပြောရတဲ့သဘောကိုထောက်ပြီးတော့သူ့ကိုဒါအမာကံပထဝီဓာတ်မြေဓာတ်လို့ပြောတယ် အဲ့ဒီခက်မှကျန်တာနုညံ့တဲ့သဘောဟာပထဝီဓာတ်မှာသာသူကရှိပထဝီမှာသာရှိတာမြေဓာတ်မှာသာရှိတာအခြားဓာတ်တွေမှာမရှိဘူးအဲ့ဒီအထယ်ကိုသဘာဝလေးကိုကြည့်ပြီးတော့ဒါပထဝီပဲမြေဓာတ်ပဲလို့ဒီလိုပြောရတယ်သူ့ရဲ့အထယ်ကိုသူ့ရဲ့တိတထူးခြားတဲ့လက္ခဏာလေးပေါ့လေအဲ့ဒါသဘာဝလက္ခဏာလို့ခေါ်တယ်ထို့အတူပဲဒီအခိုးဓာတ်အခိုးဓာတ်ဆိုတာအပူကိုလည်းရှိတယ်အေးကိုလည်းရှိတယ် အဲ့ဒီအခိုးဓာတ်ကိုသာပြောပြောလို့ရှိရင်တေဇောဓာတ်လို့ခေါ်တယ်ဗမာလူကတော့မိဓာတ်လို့ဒီလိုခေါ်တယ်မိဓာတ်ဆိုရင်ပူမမိလို့ဒီလိုထင်းနေတာအမှားတော့ပူတဲ့သဘောတက်တက်တင်အခိုးဓာတ်လို့မဟုတ်ပါဘူးအေးဓာတ်လည်းပဲအေးသဘောလည်းပဲတော့အခိုးဓာတ်တဲ့တေဇောဓာတ်တဲ့ထည့်ပါတယ်ခိုးလို့ပြောလိုက်လို့ရှိရင်ဒါဒီစကားနှံ့သွားတယ်အပူကိုအေးကိုပေါ့လေဒါပါပဲခိုးဓာတ်အဲ့ဒီအခိုးဓာတ်ဟာအခိုးသဘောဟာတေဇောခေါ်တဲ့မိဓာတ်မှသာရှိ မိမှလာရှိတယ်အခြားဓာတ်တွေမှာမရှိဘူးအဲ့ဒီအထယ်ကိုလေးကြည့်ပြီးတော့သူကတေဇောပဲသို့မဟုတ်မိတာပဲသို့မဟုတ်အခုတာပဲလို့ဒီလိုပြောရတယ်အထယ်ကိုလေးယူပြတယ်မှာတွေ့ရှိအဲအာဘောမှာလည်းပဲယူစည်းတဲ့သဘောသို့မဟုတ်ဖွဲ့တွဲတဲ့သဘောခဲတဲ့သဘောဒါလည်းရှိတယ်အဲ့ဒီယူစည်းတဲ့သဘောနဲ့ဖွဲ့တွဲတဲ့သဘောအာဘောမှာသာရှိတယ်ခြားတတ်ဒီမှာမရှိသူရဲ့အထယ်ကိုလေးအဲ့ဒီအထယ်ကိုလေးကြည့်တော့ဒါအာဘောပဲရေတတ်ပဲဝါရောဆိုတာလည်းပဲတောင်တင်းလုံကြတဲ့သဘော လေးဓာတ်လေးမှာသာရှိတယ်တခြားဓာတ်မှာမရှိဘူးအဲ့ဒီအထည်ကိုလေးကြည့်ပြီးတော့ဒါလေးဓာတ်ပဲဝါယောဓာတ်ပဲလို့ပြောရတယ်စိတ်မှလည်းပဲအာယုန်တိတတ်တဲ့သဘောစိတ်ကိုမှီတွယ်ပြီးတော့သူ့ချယ်လဲပေးနေတဲ့ထိတွေ့တဲ့သဘောဖတ်တာခံစားတဲ့သဘောဝေဒနာအတိအသီးပေါ်လေယုတ်တဏ္ဍတ်တွေမှာသူအထည်ကိုလေးတွေရှိအဲ့ဒီအထည်ကိုလေးတွေကိုပါဠိလိုသဘာဝလက္ခဏာလို့ခေါ်တယ်သူကိုယ်ပိုင်တိတ္တလက္ခဏာလေးတွေဒီလိုလဲခေါ်တယ်သဘာဝလက္ခဏာ နားလည်ပါပြီတဘာဝလက္ခဏာလို့ပြောလို့ရှိရင်ယုံနာတရားတို့ရဲ့တိကြအဲအထေကိုသဘောကိုတဘာဝလက္ခဏာလို့ခေါ်သည်ဆိုတာပါလိမ့်မယ်။တော့အတိတိသောဒီတဘာဝလက္ခဏာလေးတွေမှာအစရဲ့အလဲရဲ့အဆုံးရဲ့ဒါရသုံးကန်းနဲ့ပြောတာဖြစ်မှုရဲ့ရင့်မှုရဲ့ပြက်မှုရဲ့ဒါလည်းပဲရသုံးကားပါပဲသာသုံးကားကတော့ဥပတ္တိပင်ပေါ့နေတာပါဥပ္ပဆိုတာအစဖြစ်လာတာထီဆိုတာကပြက်ဖို့ရရှေ့ရှုနေတာခဏ ဒီမှာခဏတီးနေတာပေါ့နောက်ပင်ဆိုတဲ့အပြက်သွားတာအဲ့ဒါကိုရတုံးစကားနဲ့စလည်းဆုံးပါပဲစလည်းဆုံးတာဖြစ်မှုရင်းမှုပြက်မှုခုနမာကြောတဲ့သဘောတို့နုညံ့တဲ့သဘောတို့ပူတဲ့သဘောအေးတဲ့သဘောတောင့်တဲ့သဘောတင်းတဲ့သဘောလှုပ်တဲ့သဘောအဲအာယုန်တိတဲ့သဘောအာယုန်ထိတဲ့သဘောခံစားတဲ့သဘောယုံနာသဘောတရားဒီတိုင်းမှာအစအလယ်ဆုံးဖြစ်မှုရင်းမှုပြက်မှုရှိတာကြီးပဲအဲ့ဒီယုံနာတရားတို့မှာဖြစ်မှုရင်းမှုပြက်မှုခေါ်တဲ့ ဒီအခိုက်အတန့်၃မျိုးကိုသင်္ခတလက္ခဏာလို့ခေါ်တယ်သင်္ခတလက္ခဏာသင်္ခတတရဲ့ငါနဲ့ခါခွေးဆင်းပြီးတော့တာဝုနဲ့သင်္ခတလက္ခဏာအကြောင်းတိုက်ဆိုင်လို့ဖြစ်ပေါ်လာတဲ့ယုတ်တဏ္ဍတုရဲ့ဖြစ်မှုရမှုပြက်မှုခဏငယ်၃ချက်ဝါအခိုက်အတန့်၃မျိုးပေါ့အသက်တန်းလေးအသက်တန်းလေးအခိုက်အတန့်တော့အသက်တန်းလေးကာလာလေးအဲ့ဒါသင်္ခတလက္ခဏာလို့ခေါ်တယ်။တမညာလက္ခဏာဆိုတာက အများဆိုင်အများဆိုင်လက္ခဏာအများဆိုင်လက္ခဏာဆိုတာအလုံးသောယုတ်တရားနာတရားတွေမှာဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားတာကြီးပဲခုနမာတာလည်းပဲကွယ်ပြောက်ပဲပြော့တာလည်းကွယ်ပြောက်ပဲပူတာအေးတာလည်းပဲကွယ်ပြီးတော့ပြောက်သွားတာမြဲတာကြီးပဲတောင်းတာတင်တာလှုပ်တာလည်းဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားတာပဲအရေးပြောတာယူစီတာစိတ်ကတာလည်းပဲဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားတာမြင်သိတာလည်းကွယ်ပြောက်တာကြားသိတာလည်းကွယ်ပြောက်တာပဲမြင်တွေ့တာလည်းကွယ်ပြောက်တာပဲမြင်မြင်လို့ကောင်းကောင်းခံစားတာလည်းအကုန်လုံးဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားတာကြီးပဲ တော့ဖြစ်ပေါ်ပြီးတော့ဖြစ်ပေါ်တဲ့အတိုင်းတည်တတ်နေတဲ့တရားရဲ့လို့ဘာမှမရှိဘူးအကုန်လုံးကွယ်ပြောက်သွားတာဒီဖြစ်ပြီးတော့ပြက်သွားတာပေါ်ပြီးတော့ပြောက်သွားတယ်ဒီအချင်းရသုံးမျိုးကအာလုံးသောယုတ်တည်နာနေနဲ့ဆိုင်နေတယ်ဒါကြောင့်သူ့ကိုပါဠိလိုတာမညလို့ခေါ်တယ်ဗမာတက်တဲ့ဆိုလို့ရှိရင်တော့အာလုံးနဲ့ဆိုင်တဲ့ဟာဒါပါပဲအာလုံးနဲ့ဆိုင်တဲ့လက္ခဏာအမှတ်သားအဲ့ဒါတာမညလက္ခဏာခေါ်တယ် တော့ဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားတဲ့မမြဲတဲ့အနိစ္စတမ်းမြန်လက္ခဏာရှိသလိုထို့အတူပဲပေါ်လိုက်ပြောက်လိုက်နဲ့ဆင်းရဲတဲ့အကုသရာမှုတဲ့ဒုက္ခလက္ခဏာအလုံးစုံယုတ်တည်နာနေနဲ့ဆိုင်နေတယ်ကိုယ်လိုတိုင်းဖြစ်သူသဘောတိုင်းသူဖြစ်နေတဲ့အနတ္တလက္ခဏာဆိုတာလည်းပဲသာသုံးစကားနဲ့ပြောမယ်ဆိုလို့ရှိရင်တော့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအဲ့ဒီလက္ခဏာ၃ချက်ကအာလုံသောယုတ်တိနန္ဒီနဲ့အဲပတ်တယ်နေအာလုံသောယုတ်တိနန္ဒီမှာ ပြက်နှံပြီးတော့အကုန်လုံးသက်ဆိုင်နေတယ်ဒါတွေအဲ့ဒါတမယလက္ခဏာတဲ့လက္ခဏာ၃ချက်ဘုန်းကြီးတို့နားလည်ရတယ်တဘာဝလက္ခဏာနားလည်ရတဲ့ယုတ်ယုတ်နာတို့ရဲ့သူရဲ့တိတထူးခြားတဲ့အထေကုသဘောလေးတွေတမယလက္ခဏာဒီအထေကုသဘောလေးတွေမှာစလေဆုံးဖြစ်မှုရမှုပြက်မှုတက်တန်းကာလာလေး၃ချက်ဒါလေးနားလည်ရတာအလုံးသောယုတ်တွေမှာပြန့်နှံ့စုဝင်နေတဲ့မမြဲဘူးမမြဲပုံဆင်းရဲပုံသူသဘောတိုင်းသူဖြစ်ပုံတမယလက္ခဏာဒါဒီနားလည်ရတယ် အဲ့ဒီသုံးမျိုးစင်ထားရမယ်ဘုန်းကြီးတို့တဘာဝသင်္ခတတမင်ညသုံးဝလက္ခဏာတဲ့အဲ့ဒါလေးမှတ်သားထားရမယ်ကဲဆိုကြသားမလားတဘာဝသင်္ခတတမင်ညသုံးဝလက္ခဏာတဘာဝသင်္ခတတမင်ညသုံးဝလက္ခဏာတဘာဝသင်္ခတတမင်ည သုံးဝလက္ခဏာသုံးဝလက္ခဏာသို့အဲ့ဒီလက္ခဏာ၃ချက်ထဲမှာဘုန်းကြီးတို့အလုတ်လို့ရမှာကသဘာဝအလုတ်ကိုလို့အောင်မှာသဘာဝအလုတ်ကိုလို့အောင် ခုတရားထုတ်နေတာရုပ်တဘာဝနာမ်တဘာဝတွေသိရအောင်လို့ဒီမှာအထုတ်နေတာအဲ့တော့အတီးတီးသောရုပ်နာမ်တဘာဝတွေသိရအောင်ဘယ်လိုလုပ်ရမလဲလို့ဆိုတော့ဖြစ်ခိုက်လိုက်ပြီးတော့ရှိပါတယ်ဖြစ်ခိုက်ဖြစ်ခိုက်ရှုမှတဘာဝမြင်သည်တဲ့ဖြစ်ခိုက်မရှိလို့ရှိရင်တဘာဝမြင်ဘူးဆိုတဲ့အတိတ်ပဲပေါ့ဒါပါပဲ ဟောဖြစ်ခဲ့ဆိုတော့ဆိုကြပါစို့ဘုန်းကြီးတို့အခုပင်တိုင်းဖောင်းမှုပိန်မှုပဲဆိုကြပါစို့ဟောဝမ်းပိုက်စိုက်ထားတယ်လက်ရှူသွင်းလိုက်တယ်ဟောဝမ်းပိုက်ကဖောင်းလာပြီအဖြစ်လာတယ်လေအသက်ရှူမသွင်းခင်ကဖောင်းမှုပေါ်သေးဘူးအသက်ရှူသွင်းလိုက်တော့ဖောင်းမှုလေးပေါ်လာတယ်ဒါဖြစ်လာတယ်ဖြစ်ခဲ့ဆိုတာဖြစ်တုံးပေါ့ဖြစ်နေတုံးဖောင်းနေတုံးပေါ့ဒီရသုံးကန်းလည်းပြောဖောင်းနေတုံးအဲ့ဒီဖောင်းနေတုံးကိုဖောင်းတယ်လို့လိုက်ပြီးတော့ရှုတာဒါပဲဖောင်းတယ်လို့လိုက်ရှုတာ ဖြစ်ခဲ့ရှုမှာဆိုတာဖောင်းနေတော့ရေကလေးဖောင်းစားစားပြီးတော့ဖောင်းဆုံးသွားတဲ့ဒီဖောင်းနေတော့ဖောင်းနေလိုလိုက်ပြီးတော့ရှုဖြစ်ခဲ့ရှုမှာဆိုတာဒါပြောတာမဆိုတဲ့စကားဒါကန့်တတ်တာဖြစ်ခဲ့ရှုမှာရှိခဲ့ဖြစ်ခဲ့ရှုမှသားလေးဒီလိုဆိုလို့တဲ့ဖြစ်ခဲ့ရှုမှတဘာဝတဲ့တဘာဝဆိုတော့ဘာတော့တဘာဝဒီမှာအသက်ရှုသွင်းလိုက်တဲ့အခါကျတော့ဝင်သွားတာလေးပဲလေးဆိုတာဘာလဲတောက်မှုပြင်းမှုလှုံမှုရေရှားမှုလက်လေးပဲ အဲ့တော့လေးရဲ့သဘာဝကမှသိမယ်လေမသိမလဲတောင်းလာတာတင်းလာတာလှုပ်တာရွေချတာဒါသိမယ်သူ့သဘာဝလေးဒီမှာသိလာတယ်ဖြစ်ခိုက်ရှုမှသဘာဝတဲ့မဟုတ်ချသိနိုင်ပြီဆိုတာဖြစ်ခိုက်လိုက်ပြီးတော့မရှုဘူးဆိုလို့ရှိရင်သဘာဝမသိဘူးသဘာဝထားပါတော့ခုနအဲ1 byte အတွင်းလည်းမသိနိုင်ဘူးဖောင်းဟန်လည်းပဲမသိနိုင်ဘူးအသွင်ရုပ်လည်းမသိနိုင်ဘူးဟန်ရုပ်လည်းမသိနိုင်ဘူးခုန တဘာဝရုပ်ဆိုတာဝေးရောမင်းတို့မှမသိနိုင်ဒီတော့တဘာဝရုပ်ကိုသိရအောင်သိသိချာချာပေါ့လေဖြစ်ခဲ့ရှုမှတဘာဝသိနိုင်သည်ဆိုတဲ့သုံးမိတ်ချက်တိုင်းတက်ရှုသွင်းလိုက်လို့ဝမ်းပိုက်ကစပြီးတော့ဖောင်းတက်လာစားစပြီးတော့ဆုံးသွားတဲ့အထိဖောင်းမှုပေါ်မှာစူးစိုက်ပါကတ်ခတ်လိုက်ပါလေဆိုတဲ့အတိုင်းစူးစိုက်ပြီးတော့ဖောင်းနေလို့မှတ်ပါ ရှုပါကြည်ပါဖြစ်ခိုင်းရှုမှာတဘာဝမပများတဲ့အခါကျတော့ဒီပေါ်မှာစိတ်အကြရောက်များလာရင်စိတ်စူးစီးအားကောင်းလာမယ်လေစွန့်ရင်ထွက်လာမယ်စူးစီးအားကောင်းလာလို့ရှိရင်ခုနဝမ်ပိုက်အသွင်ရလို့လည်းမမြင်တော့ဘူးဖောင်းဟန်ဆိုတဲ့ဟန်ပေါ့လေအချင်းရလည်းမမြင်တော့မြင်အဲ့ဒါကိုကြော်ပြီးတော့တောင်းသဘောတင်းသဘောလှုပ်သဘောရွေ့ချတဲ့သဘောဒါတိကဒါပဲအဲ့ဒါအလှုပ်သဘောပဲကောင်းတိလား အဲထို့အတူပဲပိန်နဲ့ခိုက်တာမှလည်းရေရှိပိန်စားစားပြီးတော့ပိန်ဆုံးတဲ့အထိဖြစ်ခဲ့ကျူးမှသဘာဝမြင်နိုင်သည်ဆိုတဲ့အတိုင်းစူးစိုက်ပြီးတော့ကတ်လိုက်ရင်ပိန်မှုပေါ်မှာစူးစိုက်ပါကတ်ခတ်လိုက်ပါလိဆိုတဲ့စူးစိုက်ကတ်လိုက်ရင်ခုနဝမ်းပိုက်အသွင်ပိန်ဟန်အချင်းအရာဒါကြော်ပြီးတော့ယောပြီးတော့ငြိမ်ပြီးတော့ကြာသွားလေကြီးတဲ့ဘောလုံးဖောက်လိုက်တဲ့အခါကျတော့ယောပြီးတော့ငြိမ်ပြီးတော့ရွေချပြီးတော့သွားတာလေဒါလေးတွေတွေ့လာတဲ့တဘာဝလေးရဲ့တဘာဝသိတာပါ အဲထို့အတူပဲခုနကြွားမှုလာမှုချမှုဒီပင်နိုင်အာယုန်နေမှတ်တဲ့အခါမှာကြွားရဲ့ရိတ်ကလေးကြွားစားပြီးကြွားဆုံးတဲ့ဒီစူးစိုက်ကတ်လိုက်ပါသဘောတစ်ခုတွေ့မယ်ပြိခိုက်ရှုမှသဘောမြင်နိုင်သည်ဆိုတော့လမ်းရင်လမ်းစားစားလမ်းဆုံးနေရာတိကျစူးစိုက်ကတ်လိုက်ပါခြားရင်ခြားစားစားခြားဆုံးနေရာတိကျစူးစိုက်ကတ်လိုက်ပါအဲ့လိုဖြစ်ခိုက်လေးတွေလိုက်ပြီးတော့ရှုရဲ့အဲ့ဒီခိုက်တာမှာရှိနေတဲ့သဘာဝတစ်ခုကိုယောဂီကမြင်လာတယ်ဘုန်းကြီးကဘာမြင်လာမယ်ဆိုတာတော့ဒီလိုတော့မပြောဘူးအဖြေတော့မပေးဘူးပေါ့လေ ဟိုကြည့်တဲ့နီးတော့ရှုတဲ့နီးတော့ဓမ္မပြမယ်ကဏ္ဍဘုရားတွေ့တဲ့အခါမျိုးမှာအဖြေမှရာရေးအတွက်ဓမ္မတွေ့နီးပဲဘုန်းကြီးကပြနိုင်တယ်အဖြေကိုတော့အဲဒါတော့မပြောဘူးတွေ့နီးအရေးကြီးတယ်အဲ့ဒီတွေ့နီးတင်အဲ့ဒီတွေ့နီးတိုင်းတွေ့လို့ရှိရင်ကိုယ့်အကူဖြေရှားတယ်ဓမ္မသို့တော်ဓမ္မလမ်းတော့ခင်းပေးထားတယ်ကဏ္ဍအဲ့ဒါတေချာစုဆိုင်ပါအထို့အတူပဲကွေးတဲ့အခါဆန်းတဲ့အခါစောင်းတဲ့အခါငဲတဲ့အခါညက်တောင်ခတ်တာမျက်လုံးပိတ်တာ ဖွင့်တာပေါ့လေညကြည့်ပါပဲ ထိုင်တဲ့အခါထားတဲ့အခါပါလေသူဖြစ်ခဲ့တည်တွေလိုက်ပြီးတော့ရှုအကိုယ်ထဲမှာလည်းမာတဲ့အခါပြောတဲ့အခါပူတဲ့အခါအေးတဲ့အခါတောင်းတဲ့အခါတင်းတဲ့အခါလှုပ်တဲ့အခါညောင်းတဲ့အခါကြိုက်တဲ့ခဲတဲ့ထုံတဲ့ကျင်းတဲ့အခါပါလေတေးချဆုဆိုင်လိုက်ရှုဆုဆိုင်လိုက်ရှုတေးသေးချာချာသဘာဝတွေ့မှာပဲတမအဲ့ဒါလုံငန်းမယ်ဒါပဲဖြစ်ခဲ့လိုက်ရှုသဘာဝမြင်တယ်ဒါပဲကဲအဲ့ဒါလေးဆိုရမယ်ဖြစ်ခဲ့ရှုမှာသဘာဝမြင်သည်ဖြစ်ခဲ့ရှုမှာ တဘာဝမြင်သည်ဖြစ်ခဲ့ရှုမှတဘာဝမြင်သည်ဆိုဖြစ်ခိုက်ဆိုတဲ့စကားစုမှာဖြစ်ဆိုတဲ့စကားကအကုန်လုံးတင်တယ်လို့ချက်တယ်လျော်တယ်လို့ချက်နိုင်တယ်သူကဖြစ်ဆိုတာဖြစ်နေရမှာမြင်ထက်လိုက်မြင်ခိုက်ကြားထက်ရဲ့ကြားခိုက်ပေါ့ အဲနန်ထက်ရင်နန်ကိုက်ပေါ့စားထက်ရင်စားကိုက်ပေါ့ထိထက်ရင်ထိကိုက်ပေါ့ဖောင်းထက်ရင်ဖောင်းကိုက်ပေါ့ပိန်ထက်ရင်ပိန်ကိုက်ပေါ့ထိုင်ထက်ရင်ထိုင်ကိုက်ပေါ့ထိထက်ရင်ထိကိုက်ပေါ့ကိုယ်ထက်ရင်ကိုယ်ကိုက်ပေါ့ဆန့်ထက်ရင်ဆန့်ကိုက်ပေါ့ဒါအကုန်လုံးပါပဲဒါလေအကုန်လုံးသက်ဆိုင်တယ်ဘူးထက်ရင်ဘူးကိုက်ပေါ့အေးထက်ရင်အေးကိုက်ပေါ့ဒါလေးတွေပါပဲအတူကြိုက်တဲ့ပုဂ္ဂိုလ်များဒီမှာလွယ်လွယ်နဲ့တရားဒီချာမှတ်ရအောင်ဆိုရမှာလို့တတ်တာဖြစ်ခိုင်းဆိုတဲ့ဟာလေးဖြစ်ကိုချက်ရမယ်လျော်လို့အဲဒီလောက်ဆိုနားလည်လောက်ပြီ ဒါလုပ်ငန်းစဉ်ပဲလုပ်ငန်းစဉ်ကြိုးတိုးလေးတမပြတာဖြစ်ခိုက်ရှုမှသဘာဝမြင်သည်ဆိုတာပေါ့လေပြီးတော့ရုပ်သဘာဝနာမ်သဘာဝတွေသူခိုက်တတ်နေသူဖြစ်နေတာသိကျင်ရင်ဖြစ်ခိုက်တာလိုက်ရှုမြင်ခိုက်လိုက်ရှုမြင်တယ်လိုက်ရှုကြားခိုက်လိုက်ရှုနားခိုက်နားခိုက်လိုက်ရှုစားခိုက်ထိခိုက်ထိခိုက်ကိုယ်ခိုက်ဆန်းခိုက်ဆောင်းခိုက်ငဲခိုက်ကြွားခိုက်လမ်းခိုက်ခြားခိုက်အကုန်လုံးပေါ့လေမျက်တောင်ခတ်ခိုက်မျက်လုံးပိတ်ခိုက်ဖွင့်ခိုက်อืม ပြီးတော့ထိုင်နေထားတဲ့အခါမှာလည်းပဲထိုင်ခြင်းနဲ့စိတ်ထားခြင်းနဲ့စိတ်ကိုယ်ခြင်းနဲ့စိတ်ဆက်ခြင်းနဲ့စိတ်ပေါ့လေဥဆောင်စိတ်ကလေးတွေတိုင်းဖြစ်ခိုက်လိုက်ရှိဖြစ်ခိုက်လိုက်ရှိတယ်သူ့တဘာဝလေးတွေအကုန်လုံးအကောင့်ထဲပေါ်လာမှာဒါဒါကြည့်ပါစို့စိုက်ကြည့်စိုက်ကြည့်လို့ရှိရင်သူ့အကောင့်ထဲပေါ်ပြီသူ့ရဲ့အချင်းရာလည်းပဲမြင်လာပြီအကောင့်ထဲပေါ်တာကပထမဆုံးတစ်ပိုက်နောက်သူ့ရဲ့အချင်းရာအခြေအနေအဲဒါတွေသိလာတာဒုတိယပိုက်သိလာမယ်ဒေရှာစိုက်ကြည့်ပါတွေ့နိုင်ပါလားပြီးတော့ဖြစ်ခိုက်လိုက်ပြီးတော့ရှိလို့တဘာဝ တိလာရင်တဖြည်းဖြည်းပေါ့လေညာလေးတွေကရင့်လာတယ်ဟောရင့်လာတဲ့အခါကျတော့အဲ့ဒီပေါ်လာတဲ့သဘာဝတရားလေးစပေါ်လာတာပြီးတော့အဆုံးမတတ်သေးပဲနဲ့ဆက်နေတာနောက်အဆုံးတတ်သွားတာဖြစ်မှုရင်မှုပြတ်မှုဒါလေးတွေထင်လာတယ်အဲတဘာဝမြင်မှသင်္ကတထင်သည်တဲ့တဘာဝမြင်မဲနဲ့သင်္ကတမထင်ဘူးရုပ်တဘာဝနာမ်တဘာဝကိုဖြစ်ခိုက်လိုက်ပြီးတော့ရှုလို့မြင်မှ သူ့ရဲ့အစဖြစ်ပေါ်လာဆက်နေတာနောက်အဆုံးသတ်သွားတာအဲ့ဒီသုံးပိုင်းမြင်နိုင်တယ်တဘာဝမြင်မှတင်ခတထင်သည်တဲ့ကဲဆိုရမယ်တဘာဝမြင်မှတင်ခတထင်သည်တဘာဝမြင်မှတင်ခတထင်သည်တဘာဝမြင်မှတင်ခတထင်သည်ဆိုတဘာဝ အဲ့ဒီသဘာဝလေးတွေမြင်လာလို့သူ့ရဲ့စလေဆုံးပေါ့လေဖြစ်မှုချင်းမှုပြတ်မှုဒီသုံးပိုင်းထင်းလာပြီအထူးသဖြင့်နောက်ဆုံးပိုင်းလေးထင်းလာပြီဆိုလို့ရှိရင်အရှုကအာယုံရဲ့ဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားဘူးမြဲပုံလေးတွေလည်းပဲမြင်လာမယ်အာကုဇရာမုတ်ပုံလေးလည်းပဲမြင်လာမယ်သူသဘောတိုင်းဖြစ်ပုံလေးလည်းမြင်လာမယ်အဲ့တော့ဖြစ်မှုချင်းမှုပြတ်မှုခေါ်တဲ့သင်္ကတလက္ခဏာ၃ချက်ထဲက အထူးသဖြင့်နောက်ဆုံးအချက်ကိုမမြင်သေးဘူးမထင်သေးဘူးဆိုလို့ရှိရင်တော့မမြဲဘူးသိရဘူးသူသဘောတိုင်းဖြစ်ပုံခေါ်တဲ့အလုံးသောယုံနာနေမှာပြန့်နှံ့နေတဲ့တာမညာလက္ခဏာမြင်သေးပါဘူးသင်္ခတထင်မှတာမညာမြင်ပြီတဲ့သင်္ခတထင်အောင်အထူးလုပ်ဖို့မလိုပါဘူးသဘာဝမြင်အောင်သာရှိပြစ်ခိုက်တာလိုက်ကြည့်ပြစ်ခိုက်လိုက်ကြည့်လို့ရှိသဘာဝမြင်လာသဘာဝမြင်လာလို့ရှိသင်္ကတလည်းလိုလိုထင်လာပြီသင်္ကတထင်လာပြီဆိုလို့ရှိရင်တာမညလည်းမြင်လာပါပြီအမြဲပုံနေဆင်းရဲပုံနေသူသဘောတိုင်းသူဖြစ်ပုံလေးတွေဟောဖောင်းတာလေးတွေမှတ်လိုက် ရိတ်ကလေးဖောင်းစားစားဖောင်းဆုံးသွားတာဆုံးသတ်သွားတယ်ကိုယ်လည်းမြင်လာမယ်ပိန်နာမလို့ရှိရင်ပိန်စားစားပိန်ဆောင်တေချာဆုဆိုင်ကလိုက်အဆုံးလေးတွေတွေ့လာတယ်ဒီပြင်အခြားခြားကိုယ်ထဲမှာပေါ်နေတဲ့ဟာလေးတွေပေါ်လိုက်မှလိုက်ပျောက်သွားလိုက်ပေါ်လိုက်မှလိုက်ပျောက်သွားလိုက်ဒါမြင်လက္ခဏာလေးတွေမြင်လာမယ်အဲဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားတာမွေးလာပြီးတော့တေးသေးသွားတာပေါ့လေအတေဓာတ်တွေတွေ့နေအတေဓာတ်တွေဆိုတာမကောင်းတဲ့ဓာတ်တွေပဲဆင်းရဲတဲ့ဓာတ်တွေပဲအကုသရာမဟုတ်တဲ့ဟာတွေပဲဒါတွေတွေ့လာမယ် ကိုယ်လိုတိုင်းဖြစ်သူသဘောတိုင်းသူဖြစ်ပုံလေးတွေပါတခါတည်းမြင်လာတယ်မမြဲပုံရောဆင်းရဲပုံရောသူသဘောတိုင်းသူဖြစ်ပုံရောအိုးရှင်းရှင်းလေးနဲ့ပြပြသားသားကိုမြင်လာပဲတမအဲ့ဒါအဲ့ဒီလိုမြင်ဖို့ကတော့သင်္ခတထင်ရမယ်တဲ့ညာနဲ့မှာသင်္ခတလေးတွေထင်လာမယ်ဖြစ်မှုချင်းမှုပြတ်မှုအရှုကအာယုံရဲ့အစအလယ်ဆုံးပေါ့လေ၃ပိုင်းအထူးသဖြင့်နောက်ဆုံးပိုင်းပေါ့လေဒါလေးတွေထင်လာမယ်ထင်လာရင်မြင်ပါပဲကောနာမျက်စိရဲ့သဘောပဲဆိုတာမြင်လာကဲဆိုရမယ်သင်္ခတထင်မှာသင်္ခတထင်မှာတမိညာမြင်တယ် သင်္ကတထင်မှသမညမြင်သည်သင်္ကတထင်မှသမညမြင်သည်သို့နားလည်ပြီနော်အဲတာမညမြင်လို့ရှိရင်တဲ့ဥပဒနာညာဖြစ်ပါပြီဝိဆိုတာကယုံ nant တဘာဝတရားတို့ရဲ့ ဖြစ်မှုယဉ်မှုပြက်မှုဒါတွေသုံးပိုက်ထင်ပြီးတော့ဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားပုံပေါ်လိုက်ပြောက်လိုက်နဲ့ဆင်းရဲပုံအကုသရာမဟုတ်ပုံသူသဘောတိုင်းသူဖြစ်ပုံပေါ့လေဒါဝိဆိုတဲ့စကားကပြတယ်ဝိမမြဲဆင်းရဲသဘောပဲဆိုတဲ့အမျိုးမျိုးသောချင်းရာအဖြစ်ပတ္တနာမြင်တဲ့ညာနဲ့ဥပတ္တနာမမြဲဆင်းရဲသဘောပဲအချင်းရာအဖြစ်မြင်တဲ့ညာဟောမမြဲဘူးဆင်းရဲဘူးသူဘောတိုင်းသူဖြစ်ဖို့မြင်တဲ့ညာပေါ့လေအဲ့ဒါဥပတ္တနာညာခေါ်တယ်။တမ္ပညာမြင်ရဲ့ဥပဒနာညာဖြစ်ပြီတမန် အဲ့တော့တမညမြင်မှဥပဒနာညာဖြစ်သည်တဲ့ဓမ္မဒါဒါရှေ့နောက်ပေါ်လေကြောင်းကျိုးဆက်နွယ်ပြီးတော့ပြပုံလေးတယ်မှာကဲဆိုရမယ်တမညမြင်မှဝိပဿနာညာဖြစ်သည်တမညမြင်မှဝိပဿနာညာဖြစ်သည်တမညမြင်မှဝိပဿနာညာဖြစ်သည်ဆို သမ္မညာမြင်ဥပဒနာညာဖြစ်စေဥပဒနာညာဖြည့်ပြီးတော့တဖြည်းဖြည်းရင့်ကျက်ပြီးတော့ပြည့်စုံသွားတဲ့အခါအမေညာပေါ်လာမယ်အဲမေညာပြည့်မှ ဖြစ်ဖြစ်ပြီးတော့ပြည့်သွားမှဒါမေညာလည်းဖြစ်သည်တဲ့အရိယာမေညာအရိယာမေညာဖြစ်မှအဲယုံနာနှစ်ပါးတို့ရဲ့ခြုံငင်းရဆင်းရဲငင်းရဖြစ်တဲ့နေပါကိုလည်းမျက်မှောက်ပြုနိုင်တာနေပါမျက်မှောက်ပြုမှအပေဆင်းရဲကလည်းပဲလွတ်နိုင်တာအဲ့ဒီထိသွားရမှာပေါ့လေဆက်ပြီးတော့အဲ့တော့ဘုန်းကြီးကအခုတရားမရင်းနှီးတဲ့ပုဂ္ဂိုလ်များရင်းနှီးသွားအောင်ဆိုပြီးတော့ဒီမှာ လန့်ခင်းပေးတဲ့ဟာလေးတခုပြောပြီးပြီအဲ့တော့လန့်ခင်းပေးတဲ့အတိုင်းပေါ့လေခုကိုယ်ထဲမှာစိုက်ပြီးတော့မှတ်ရဖို့အထူးသဖြင့်ပင်တိုင်းအာယုံလေးတွေပေါ့လေရှုမှတ်ရပုံလေးတွေမှာပင်တိုင်းအာယုံရှုမှတ်တုံးတဲ့ဒီပုံပြောနိုင်စေတဲ့ဒီပုံပြောပါတဲ့ကိုမြင်တာသာပြောရမှာနော်ထင်တာတော့မပြောရဘူးထင်တာကိုပိုင်ညာမဟုတ်ဘူးမြင်တာသာကိုပိုင်ညာအငှညာနဲ့လည်းမပြောရဘူးထင်ပြီးတော့ပြောတဲ့ဟာကဒါဒါဒါသဘာဝမကျဘူး အဲ့ဒါကနထိုင်းနေတဲ့အခါမှာဖောက်မှုပိန်မှုခေါ်တဲ့ပင်တိုင်အာယုရှိမှနေရင်ကစိတ်ဆိုတာကုထရနေတာမဟုတ်ဘူး။စိတ်အမျိုးမျိုးကြံစည်အမျိုးမျိုးတွေဖြစ်တတ်တဲ့ကျုပ်ကကနေပြီးတော့စိတ်ကိုကွာသွားတာဟသွားတာရွေ့သွားတာလွင့်သွားတာအိုးဖြစ်ချင်တိုင်းဖြစ်သွားတာကြံစည်မှုအမျိုးမျိုးတွေဖြစ်တတ်တာ။ကောင်းတဲ့ကြံစည်မှုရောမကောင်းတဲ့ကြံစည်မှုရောတန်ရှင်းတဲ့ကြံစည်မှုမတန်ရှင်းတဲ့ကြံစည်မှုရောအမျိုးမျိုးဒီလိုအထွေထွေဖြစ်တတ်တယ်။အဲ့လိုဖြစ်လာလို့ရှိရင်မလုပ်ရမလဲ။လိုက်မှတ်ပေါ့။စိတ်ကူးမျိုးစုံနဲ့စိတ်ကူးမျိုးစုံတွေပေါ်တတ်တဲ့ ရှုမှတ်တူပေါ်လာလို့ရှိရင်မှတ်နိုင်လားမှတ်နိုင်ဘူးလားဒါပဲအဲမှတ်လိုက်လို့ရှိရင်ဘာဖြစ်သွားသလဲဆက်စိတ်ကူးနေသလားတန့်သွားသလားပျောက်သွားသလားအခုရှုကျူမြဲအာယုံစိတ်ကလေးကပြန်ရောက်လာသလားပြောနိုင်ရမယ်စိတ်ကူးမျိုးစုံရှုမှတ်တုံတိပုံပြောနိုင်စေတဲ့ဒါဒုတိယတစ်ချက်ကဲဆိုရမယ်စိတ်ကူးမျိုးစုံရှုမှတ်တုံတိပုံပြောနိုင်စေစိတ်ကူးမျိုးစုံရှုမှတ်တုံ တိဘုံပြောနိုင်စေစိတ်ကူးမျိုးစုံရှုမှတ်တုံတိဘုံပြောနိုင်စေဆိုအတုဇာယောဂီမှာပင်တိုင်းအာယုံကံပြီးတော့ စိတ်ရဲ့ခြိတိုင်းနည်းနဲ့မှတ်နေတဲ့အခါမှာပထမအစတော့ဝေဒနာမပေါ်တတ်သေးပါဘူးစိတ်ကူးလေးတွေပဲပေါ်တတ်ပါတယ်အာရုံစားမှာတော့စိတ်ကူးတိုင်းလည်းမသိပါဘူးသိတာလည်းရှိတယ်မသိတာလည်းရှိပါဘူးအသိရင်ပြောရမှာပါတော့အဲစိတ်ကူးမျိုးမျိုးဖြစ်အောင်ဆိုပြီးတော့ပင်တိုင်းအာယုံစူးစိုက်ပြီးတော့ကတ်လိုက်ရပါတယ်နောက်ထိုင်တာကြတော့9မိနစ်လောက်10မိနစ်လောက်15မိနစ်လောက်နေတော့ဒီမှာကိုရီးယားမခန္ဓာမှုလေးတွေပေါ်လာတတ်တယ်မခန္ဓာမှုပေါ်သလိုခန္ဓာမှုလည်းပေါ်တတ်တယ် အဲကိုယ်ထဲမှာခန္ဓာမှုခန္ဓာမှုပေါ်သလိုစိတ်ထဲမှာလည်းပဲဒီလိုပဲတနှုံးလုံးနဲ့ဗောလေမခန္ဓာမှုရောခန္ဓာမှုအမျိုးမျိုးပေါ်တတ်တယ်တမကိုယ်ရဲ့စိတ်ထဲမှာအမျိုးမျိုးဗောလေခံစားမှုတွေဖြစ်တတ်တယ်တမအဲဒါဖြစ်လာပြီဆိုလို့ရှိရင်တော့ဒါတွေရှုမှတ်ဖို့ပေါ့သူကပြောတဲ့အခါမှာတော့ဝေဒနာဆိုတဲ့အနေနဲ့မပြောဘဲနဲ့ရရရတယ်ကိုက်ရင်ကိုက်တယ်ထုံရင်ထုံတယ်ကျင်ကျင်နဲ့မတာသူအရာသုံးစကားနဲ့ဒါပြောချလိုက်တာပူကောင်းတယ်အဲတော့ခံစားမှုစုံနဲ့ခံစားမှုကြီးစုံနေတာခံစားမှုစုံရှုမှတ်တုံတိပုံပြောနိုင်စေတဲ့ ဆိုကြပါစို့ဒီမှာအောက်နေပင်နဲ့မှတ်နေရင်ကတဏှာကအဲကြိုက်လိုက်ပေါ်လာပြီလေဒီမှာကြိုက်လာတယ်ကိုကလှုပ်လို့ကြိုက်တာမဟုတ်သူကသူကြိုက်လာတာအတွေ့အကြုံကြောင့်ခံဆိုးတာဖြစ်လာတာယောဂီကဘာလဲကြိုက်တယ်လို့မှတ်တယ်ကြိုက်တယ်ကြိုက်တယ်စိုက်မှတ်တယ်ခံစားမှုစုံရှုမှတ်တုံဆိုတာရှုတယ်ကြိုက်တယ်ကြိုက်တယ်လို့မှတ်တယ်ဒီကြိုက်တာလေးကပဲဘယ်လိုဖြစ်သွားလဲတိုးကြိုက်လာသလားတန့်နေသလားပြေရော့သွားသလားအရှင်းပြောက်သွားလားပြောနေရတယ်တိုးကြိုက်ရင်ကြိုက်တယ်ပေါ့တန့်ရင်တန့်နေတယ်ပေါ့ပြေပြေသွားတယ်ပေါ့ အားနဲ့နဲသွားတယ်သို့မဟုတ်အရှင်းပြောင်းရင်ပြောက်တယ်ဒါပြောနေရမယ်ဟုတ်တယ်မလားရလာတဲ့တဏှာကကိုကလှုပ်လို့ရတာမဟုတ်သူကသူရလာတာကိုလှုပ်ကပါလဲရတယ်လို့မှတ်တာဘာဖြစ်သွားလို့လားလေတူရလာသလားတန့်နေသလားပြေရော့သွားလားအရှင်းပြောက်သွားလားပြောနေရမယ်ဒါနုလားဘုန်းကြီးလမ်းခင်းပြီးတာကဲဆိုရမယ်နော်ခံစားမှုဆုံးကျွတ်မှတ်တုံပြိဘုံပြောနိုင်စေခံစားမှုဆုံးကျွတ်မှတ်တုံ တိဘုံပြောနိုင်စေသို့အဲပိနေအာယုံကြိုက်ပြီးတော့မှတ်နေရင်ကကောနာစိတ်ကူးမျိုးမျိုးနဲ့ကိုယ်ရဲ့စိတ်ထဲမှာခံစားမှုမျိုးမျိုးပြီးတော့ဗာတိရှိသေးတယ်လေမြင်သွားတာကြားသွားတာနားနာ စားတာဒါတွေရှိတာပေါ့လေဒီမှာအမျိုးမျိုးပေါ့ပြီးတော့တန့်နှစ်သက်တာပြင့်မှားတာထိုင်ပိုင်ပြင်းကြီးတာဒါတွေပေါ်တတ်တယ်လေပြီးတော့ပြန့်လွင့်တာပူပန်တာယုံမှားတာဝေပန်တာဒါတွေရှိတယ်အမှားရတာပိုင်မိတ်ချာချာတိသွားတာကြောင်ရဆိုင်တာနှစ်သိမ့်တာအာရတာအေးချမ်းတာတည်ငြိမ်တာအလိုက်တင်ရှုကောင်းတာစသည်အများကြီးပါပဲဒါတွေအဲ့ဒါလေးလည်းသဘောအာယုန်ကြီးခေါ်တယ် ဘုရားဟောထားတာတော့ဓမ္မလို့ဒီလိုဟောထားလိုက်တယ်ဓမ္မသဘောအာယုံနဲ့စကားလေးတစ်ခုနဲ့ချုံပြီးတော့သုံးထားလိုက်တယ်စကားသုံးတဲ့နေရာမှာဘုန်းကြီးတို့မြတ်စွာဘုရားကတိတ်ပြီးတော့ထိရောက်တာပဲတော့အကုန်လုံးဒီမှာဒါကြီးခြုံပြီးတော့သုံးတယ်ဒီပြင်ဘယ်ဘာသာမှဒီလိုမသုံးတာဘူးမြတ်စွာဘုရားတဆူပဲဒီမှာသုံးတတ်တာပဲဒီမှာအဲ့ဒါဒီခြုံပြီးတော့ဒီမှာဓမ္မဆိုတဲ့အသုံးနဲ့သုံးထားလိုက်တယ်ဒီမှာအဲ့ဒါကိုမှလူပြန်တဲ့ခါကျတော့သဘောပေါ့သဘောအာယုံ သဘောအာယုံနဲ့ပေါ်လာတဲ့ဟာလေးတွေအဲဒီသဘောအာယုံလေးတွေပေါ်လာတဲ့ခါဆိုကြပါစို့တဏှိတဲ့ဘောလေးပေါ်လာတယ်တဏှိတဲ့တဏှိတဲ့သူဘာဖြစ်သွားလဲစိတ်စိတ်ထဲကမြက်သွားတယ်နည်းနည်းညက်မှုလေးပေါ်လာတယ်ဘယ်လိုနေသလဲဒါလေးမှတ်လိုက်တဲ့အခါရွတ်နိုင်ရမယ်ထိုင်မပြီးရဲ့ဒီကအာရုံနေတဲ့မှတ်လိုက်တယ်ဘယ်လိုဖြစ်သွားတယ်ပြန့်လွင်နေမှတ်လိုက်တယ်ဘယ်လိုဖြစ်သွားလဲစိတ်ကပူပန်းနေတယ်ဘယ်လိုဖြစ်သွားတယ်တရားနဲ့ပတ်သက်ပြီးတော့ဓမ္မဝေဖန်မှုတွေစဉ်းစားမှုတွေယုံမှမှုတွေဖြစ်နေတယ်မှတ်လိုက်တယ်ဘယ်လိုဖြစ်သွားလဲဆိုတာအဲ့ဒီသဘောလေးတွေပေါ်လိုက်ပေါ်လိုက်မှတ်ရမယ်ဓမ္မဒါပဲ အဲ့ဒါသဘောအာယုရှုမှတ်တုံတိပုံပြောနိုင်စေတဲ့ကဲဆိုရမယ်သဘောအာယုရှုမှတ်တုံတိပုံပြောနိုင်စေသဘောအာယုရှုမှတ်တုံတိပုံပြောနိုင်စေ အခုပြောခဲ့တဲ့ဟာတွေကိုခွန်ကြီးတို့ခြုံလိုက်မယ်ဆိုလို့ရှိရင်ကိုမူရာတွေစိတ်တွေခံစားမှုတွေတပြည့်အခြားခြားသဘောမူရာတွေဒါတွေပါပဲကိုယ်လည်းဖြစ်နေတဲ့ဟာတွေအဲ့ဒီကိုယ်လည်းဖြစ်နေတဲ့ဟာတွေသုံးမျိုးနဲ့ခြုံလိုက်မယ်တမပေါ်လာတာရှုတာသိမြင်တာဒါပါပဲဒီသုံးပိုင်းမှာအဲ့ဒီဒီဒီဒီသုံးပိုင်းကသိအရေးကြီးတယ်တမပေါ်ပုံရှုပုံသိမြင်ပုံနဲ့လုံးစုံပြောနိုင်စေတဲ့ပေါ်တာတော့ကိုယ်ကလှုပ်လို့ပေါ်တာမဟုတ်သူကသူပေါ်လာတာကိုယ်အလုပ်ကရှုတာကြည့်တာဘာသိသွားလဲဘာမြင်သွားလဲဒါပြောနေရမယ်အဲ့ဒီသုံးပိုင်း နားပါပဲကဲဆိုရမယ်ပေါ်ပုံရှုပုံသိမြင်ပုံအဲလုံးစုံနားလဲစေပေါ်ပုံရှုပုံသိမြင်ပုံအဲပါလေပေါ်ပုံရှုပုံသိမြင်ပုံလုံးစုံနားလဲစေလုံးစုံ ပြောရမှာလားအဲ့ဒါမလားဒါအရေးကြီးတယ်တဲ့ဒီသုံးပိုင်းကအဲ့ဒါအရေးကြီးတာမလို့မှားတာအနေနဲ့ပေါ့လေတမထိုသုံးမျိုးစုံနဲ့ထိုသုံးမျိုးစုံဆိုတာအခုသုံးမျိုးပါပဲပေါ်ဘုံရဲ့ရှုဘုံရဲ့တိမြင်ဘုံရဲ့အဲကိုယ့်အလုပ်ကတော့ရှုဘုံနဲ့တိမြင်ဘုံဒါပဲအဲ့ဒီအဲ့ဒီသုံးမျိုးတွေကထိုသုံးမျိုးစုံရေးကြည့်ဘုံနဲ့ရေးကြည့်ဘုံအရေးကြီးဘုံအရေးကြီးတယ်တဲ့ယောဂီမှာရေးကြည့်ဘုံဥတ္တုံနားလဲစေဥတ္တုံဆိုတာအပြည့်စုံပါပဲဒါနားလဲပါတဲ့ဒါလေးကဲဆိုရမယ်အဲ ထိုသုံးမျိုးစုံရေးကြည့်ပုံပုတ်သုံးနာလည်းစေထိုသုံးမျိုးစုံအဲရေးကြည့်ပုံပုတ်သုံးနာလည်းစေထိုသုံးမျိုးစုံရေးကြည့်ပုံပုတ်သုံးနာလည်းစေ နားလည်ပါပြီနော်ခေါင်းကြီးတို့ပင်တိုင်အာယုရှုမှတ်တုံသိဖို့ပြောနိုင်စေတဲ့ပင်တိုင်အာယုကင်ပြီးတော့ပြီးတော့ပင်တိုင်အာယုရှုမှတ်နေရင်ကစိတ်ကူးမျိုးစုံရှုမှတ်တုံသိဖို့ပြောနိုင်စေနောက်ခံစားမှုစုံရှုမှတ်တုံသိဖို့ပြောနိုင်စေသဘောအာယုရှုမှတ်တုံသိဖို့ပြောနိုင်စေပြီးတော့နောက်ကပါတော့ပေါ်ပုံရှုပုံသိမြင်ပုံနဲ့ဘာဖြစ်တော့အဲလုံးစုံနားလည်စီလားလုံးစုံပြောနိုင်စီလား ပြောနိုင်စီကကိုကောင်းပါလေနော်လုံးစုံပြောနိုင်စေတဲ့ဒီသုံးမျိုးလုံးအစုံပြောပါတဲ့ဆိုကြပါစို့ဒီမှာဖောင်းနေပင်နဲ့မှတ်နေရင်ကပူဓာလေးပေါ်လာတယ်ဟောပေါ်လာပေါ်ဘုံဆိုတာဒီမှာပူဓာလေးပေါ်လာတယ်ပေါ်ဘုံပူတယ်လို့မှတ်တယ်ရှုဘုံဒီပူဓာဘာဖြစ်သွားလဲတိုးပူလာသလားတန့်နေသလားပြေရော့သလားအချင်းပြောက်သလားဒါပြောနိုင်ရမယ်ပေါ်ဘုံရှုဘုံသိမြင်ဘုံဒါပဲရှင်းရှင်းတော့ပါဟုတ်လားမလားပေါ်ဘုံရှုဘုံသိမြင်ဘုံအဲလုံးစုံနားလည်စီသုံးဖို့ပြောနိုင်စီ ထိုသုံးမျိုးစုံရေးကြည့်ဖို့နဲ့ဓမ္မအဖြုတ်ထားတယ်အရေးကြီးတယ်တဲ့ဒီဟာအဲ့ဒီအဲ့ဒီအရေးကြီးတဲ့ဟာကိုအကုန်လုံးပြည့်ပြည့်ဝဝနားလည်ထားပါတဲ့နားလည်ထားပြီးတော့ဒီအစီအစဉ်တိုင်းပြောရပါသေးတယ်ဘုညာဓမ္မအဲမှာရအနေနဲ့ပေါ့လေဓမ္မယောဂီများအတွက်တရားရှုရှုပုံပြည့်မြင်ပုံလျှောက်ထားတဲ့နည်းပေါ့လေလန်ခင်စကားပေါ့လေဒါပြောပြပါပဲဒီလောက်ဆိုလုံလောက်ပါပဲဓမ္မအဲ့ဒါနောက်နေ့နေကြလို့ရှိရင် ဒါဒီအတိုင်းပဲပြောဖို့ပါပဲ။ယောဂီရများလာတယ်ဆိုတော့တူတူမှဆိုရင်ဘုန်းကြီးကများများအချိန်မပြေးနိုင်တော့ပါဘူး။တဏ္ဍကိုရီကပြင်ဆင်ထားပြင်ဆင်ထားတာဗာပြောမယ်။မနေ့ပိုင်းတစ်ချိန်ကောင်းကောင်းလောက်ညနေပိုင်းတစ်ချိန်ကောင်းကောင်းလောက်အဲနေ့လယ်ပိုင်းတစ်ချိန်ကောင်းလောက်ညပိုင်းအချိန်အချိန်ကောင်းကောင်းလောက်ပေါ့လေ၃ပိုင်းပေါ့လေ။ပိုင်းပြီးတော့ပြောလိုက်လို့ရှိရင်ဒါပြည့်စုံပါတယ်။တချို့ပြောတတ်တယ်မိနစ်ပိုင်းလေးအတွင်းမှာပဲ5မိနစ်3မိနစ်အတွင်းမှာပဲပြောလိုက်တာနဲ့တခါတည်းကနားလည်သွားပြန်လို့ကြည့်ပြောတတ်တယ်အဲ့ဒါလေးပြင်ဆင်ထားကြပါ ချင်းကများများမပေးနိုင်လို့ပါဘုန်းကြီး။ချင်းများများပေးနိုင်လို့ချင်းတော့အမှန်ဟမ်းပါတယ်ဒီမှာ။တော့ဒီနေ့ဒါပဲတော့ကြအောင်ဆိုချင်းလည်းရှိသွားပါပြီ။ဒီနေ့ယခုယောဂီများအဲယောဂီများအတွက်တရားရှုမှတ်ပြည့်မြင်ပုံလျှောက်ထားတဲ့ဤလန့်ခင်းစကားကိုယောဂီများတည်နာလဲအောင်လို့ခြေကံကစပြီးတော့ရှုမှတ်ပုံနဲ့အတူဖြည့်ရှင်းပြတဲ့ တရားဒေသနာတို့ယူသိစွာနာကမတတော်ဓမ္မသဝနာကုသကံစေရနာရိအစွမ်းအာနုဘောကြောင့်တရားနာပြည့်တတ်ပုံယောဂီသူတော်ကောင်းတို့သည်ဥဒီကညွန်ကြားထားတဲ့အစီအစဉ်တိုင်းဖြစ်ခိုက်မှုမှာသဘာဝမြင်နိုင်သည်ဆိုတဲ့ဆိုမိန့်ချက်အရာညီခိုက်ကြားခိုက်နားခိုက်စားခိုက်ထိခိုက်တိခိုက်ဝေးခိုက်ဆန်းခိုက်စောင်းခိုက်ငဲခိုက်ကြွားခိုက်လှမ်းခိုက်ချားခိုက်ဖောင်းခိုက်ပိန်ခိုက်ထိုင်ခိုက်ထိခိုက်အစရှိတဲ့အမှုရာတိုင်းကိုဖြစ်စားစားပြီးတော့အဆုံးသွားတဲ့အဆုံးသတ်တဲ့အထိ စုစုဆိုင်ဆိုင်ကတ်လိုက်ပြီးတော့သဘာဝလက္ခဏာတွေလည်းပဲမြင်သင်္ကတလက္ခဏာတွေလည်းထင်ပြီးတော့မျက်စိရဲ့သဘောပဲခေါ်တဲ့တမညာလက္ခဏာတွေကိုလည်းပဲအစဉ်စဉ်မြင်ပြီးတော့ဥပဒနာဉာဏ်ကြီးရင့်ကျက်ပြည့်စုံကယုံနာနာပါးတွေချုပ်ညာဖြစ်တဲ့နိဗ္ဗာန်ကိုမိညာပူညာနဲ့မျက်မှောက်ပြုတဲ့အထိကြိုးစားပွားများအားထုတ်နိုင်ကြပါစေ။